သာသနာတော်တက္ကရာ2545ခုနှစ်လူတော်ဟာကောဇာတက္ကရာ1363ခုနှစ်ဘုရဝတ္တန္တမူလရာတိတရင်ကျော်လဆန်း9ရက်နေ့ယနေ့ရတော်ဘုရားဤတက်တော်54နှစ်ပြည့်ဝိဇာတမင်္ဂလာအထုတရားအားထုတ်ပူဇော်ပွဲမှာ မိမိတို့ပေါ်မှာတရားဖြင့်ကျေးဇူးရှိကြတယ်ကျေးဇူးရှိတော်မူတဲ့တရားတော်ဘုရားအားပူဇော်တရားဖြင့်ပူဇော်ကြတဲ့အာလုံယောဂီတော်ရှင်များဘုန်းကြီးဓမ္မဒါနတရားအလှပေးလူမာကအင်္ဂုတ္တရနိကေဓတကနိပမလာတဲ့ပထမနာထသုတ်တံတရားတော် ဒီတရားတော်ကိုမြန်မာအမည်နဲ့မှတ်သားလို့လွယ်ကူအောင်မိခိုတိုက်လမြတ်ဓမ္မတရားတော်လို့ဒီလိုအမည်လေးပေးပြီးတော့ဟောကြားရအောင်နာထဆိုတာမိခိုရာအဲ့ဒီမှာမိခိုရာကိုမြတ်စွာဘုရားကမိခိုရာနဲ့နေဖို့သူ့ရဲ့တတိတဝကတွေပေါ်မှာ မေတ္တာကရုဏာရှိထားပြီးတော့မိခိုရာကင်းပြီးတော့တယောက်တည်းဖြည်းဖြည်းချင်းနေခဲ့ရင်ဆင်းရဲမှာစိုးလို့အမိခိုလေးနဲ့နေကြဆိုတာကိုဘုရားရှင်ကိုရောမြတ်ကြီးမှာကြားတော်မူပါတယ်သနာထဘိခဝေဝိဟရထသနာထဘိခဝေဝိဟရထမအနာထ ဘေကဝေယံတော်များဥจิตသားတို့ဒုံမေတင်တို့သည်တဏ္ဍာထာမိကိုအာထာယာရှိကုန်သည်ဟုတ်တော်ဖြစ်ကြ၍ဝိဟရထနေကြကုန်လောအနာထာမိကိုအာထာယာမရှိကုန်ပဲမာဝိဟရထမနေကြကုန်နဲ့ဘုရားရှင်ကိုရောမြတ်ကြီးကจิตသားတို့တဲ့မိကိုယာနဲ့နေကြတဲ့ မိကိုအားထာရမရှိဘဲနဲ့မနေကြနဲ့တယောက်တည်းဖြည်းဖြည်းချင်းအနေအားဖြင့်မနေကြနဲ့။ဘာကြောင့်လဲဆိုတော့မိဘများဟာလည်းပဲသားသမီးဆိုတဲ့မိကိုရာသားသမီးများဟာလည်းပဲမိဘဆိုတဲ့မိကိုရာအဲ့ဒီမိကိုရာရှိပြီးတော့နေရတဲ့သားသမီးများဟာလည်းပဲအင်မတန်ချမ်းသာတယ်။ကုသငယ်သမီးငယ်လေးတွေမိဘဆိုတဲ့အမိကို မရှိလို့ စင်စင်ရဲရဲနဲ့စားခြင်းတမစားရတောက်ခြင်းတမတောက်ရဝတ်ခြင်းတမဝတ်ရချမ်းသာတာမနေမထိုင်မဲနဲ့မနေရ မထိုင်ရပဲနေကြရတဲ့ပုဂ္ဂိုလ်ရှိတယ်အမိကိုကင်းနေပြီဆိုပါရင်ဆင်းရဲမိဘဆိုရင်မိကိုရာရှိနေတဲ့သာသမီများသာသမီများမှာတော့ဖြင့်မိဘဖြစ်တဲ့ပုဂ္ဂိုလ်ကစားခြင်းတန်လည်းပဲစားလေးကျွေးပေးတယ်တောက်ခြင်းတန်ရင်လည်းပဲအရေးအရေးလေးတွေ တောက်စရာလေးတွေပေးတယ်ကျွေးတယ်သူ့ရဲ့ယာတိဥဒုအနေအားဖြင့်အေးတဲ့ယာတိမှာနှွေးတဲ့လေဝတ်ပေးတယ်နှွေးတဲ့ယာတိမှာအေးတာလေးတွေဝတ်ပေးတယ်တဲ့လျော်လျော်ပတ်တဲ့အာဟာရတွေကိုကျွေးမွေးပြုစုစောင့်ရှောက်ပေးတဲ့အတွက်ကြောင့်မို့မိဘကိုမိကိုရာရှိတဲ့သာသမီများမှာမချမ်းသာပေဘူးလားချမ်းသာတယ်အဲဒီလိုပဲ သာသမီဆိုတဲ့အမေကိုရှိကြတဲ့မိဘများမှလည်းပဲချမ်းသာတယ်။သာသမီအမေကိုမရှိတဲ့မိအိုဖအိုများမှပြုစုမဲ့ပုဂ္ဂိုလ်လှုပ်ကြွေးမဲ့ပုဂ္ဂိုလ်ဆေးပေးမီးယူမှဆောင်ရွက်ပေးမဲ့သာသမီမရှိရင်ဒီမိအိုဖအိုများမှမဆင်းရဲပေဘူးလား။ဆင်းရဲတယ်။ဒါတော့မိအိုဖအိုများမှလည်းပဲသာသမီဆိုတဲ့မိခွေရာရှိဖို့မလိုအပ်ဘူးလား။ မိအိုဖအိုများမှလည်းပဲသာသမီဆိုတဲ့မိကိုရာရှိဖို့လိုအပ်တယ်။အဲ့ဒီသာသမီအမိကိုရှိတဲ့မိအိုဖအိုများမှတော့ဖြင့်စားချိန်တန်လည်းပဲစားစရာလေးတွေအချိန်တန်ရင်သာသမီများကရိုးရိုးသေးသေးပြုစုကျွေးမွေးကြတယ်လုပ်ကိုင်းပေးကြ။ကျမ်းမာရေးအနေအချင်းလည်းပဲပြုစုကြတယ်စောင့်ရှောက်ကြတယ်သူ့ရဲ့ ရာသီအလိုက်အေးတဲ့ရာသီမှာဆိုရင်နှွေးတဲ့အဝတ်ထည်လေးတွေကိုဆင်ပေးလို့နှွေးတဲ့အရာတွေဝတ္ထုမှာအေးတဲ့အေးတဲ့အဝတ်ထည်လေးတွေကိုဆင်ပေးလို့သူ့ချိန်နဲ့သူကျမ်းမာရေးအရာဇေဝများဒသများကျွေးမွေးပြီးတော့ပြုစုစောင့်ရှောက်ကြတယ်။မကျမ်းမာတဲ့အခါကျတော့လည်းပဲခြေစုပ်လက်နဲ့ကိုပြီးရင်ပြီးနဲ့ပြုစုပေးတဲ့အတွက်ကြောင့်မိအိုဖအိုများမှလည်းပဲသာသမီဆိုတဲ့မိခွရရှိနေရင်မချမ်းသာပေဘူးလားဗျာ။ ချမ်းသာလေဒါကြောင့်ဘုရားရှင်ကိုတော်မြတ်ကြီးကဘေခဝေယဟန်တော်များအိုจิตသားတို့ဒုံမေသင်တို့သည်တဏ္ဍာမိကိုအားထားရာရှိကုန်သည်ဟုတ်တော်ဖြစ်ကြ၍ဝိဟရထနေကြကုန်လောမိခိုရာနဲ့နေကြဆရာသမားများတပည့်များဟာလည်းပဲဆရာ ဆိုတဲ့မိခိုရာရှိရဆရာသမားများမှလည်းပဲတပည့်ဆိုတဲ့မိခိုရာရှိရအဲတော့ တတိများမှလည်းပဲဆရာဆိုတဲ့မိကိုရာရှိနေရင်ဆရာရဲ့အရေးအဝါသအောင်မှနေရတော့အလုံးဆရာရဲ့အရေးအဝါသအောင်မှနေရတဲ့တတိများဟာချမ်းချမ်းသာသာမနေရပြီဘူးလားလူချင်းတဲ့အတတ်ပညာတွေလည်းသင်ကြားလို့ရတယ်မိမိရဲ့စားစရာဝတ်စရာနေစရာအနေအချင်းလည်းပဲဆရာသမားရဲ့ချီးမြှောက်မှုကြီးရတဲ့အတွေ့အကြုံကိုချမ်းချမ်းသာသာနေရတယ်ထိုင်ရတယ် တကယ်လို့ဆရာသမားဆိုတဲ့အမိကိုမရှိတဲ့တပည့်ဖြစ်တဲ့ပုဂ္ဂိုလ်များမှာတော့ဖြင့်ဒီလိုပြည့်ပြည့်စုံစုံချမ်းချမ်းသာသာနေလို့ရပါမလားမရနိုင်ဘူးဆင်းရဲတယ်ဒီတိုင်းပဲဆရာဖြစ်တဲ့ပုဂ္ဂိုလ်များမှာလည်းပဲတပည့်ဆိုတဲ့မိကိုရာရှိဖို့လိုရင်အထူးအဖြင့်ယဟန်တော်များမှာဆိုရင်အနိနာမှာရှိတဲ့ဝိနည်းသိက္ခာပုဒ်တွေကိုကျွမ်းကျင်လိမ္မာစွာတတ်မြောက်ထားတဲ့ ခိုင်းစေလောက်တဲ့တပည့်တန်ဝက်ကလေးတွေရှိထားဖို့မလိုအပ်ပေဘူးလားတကယ်လို့တပည့်တန်ဝက်ကမရှိဘူးဆိုရင်အဲ့ဒီယဟန်တို့များမှာဝိနိသိက္ခာဘုံနဲ့အညီချမ်းချမ်းသာသာနေထိုင်သုံးဆောင်လို့ရပါဦးမလားမရတော့ဘူးအသက်ရွယ်ကြီးရင်ပြီဆိုတဲ့ဆရာများမှလည်းပဲအိုမင်းရရောပြီဆိုရင် မိမိရဲ့အလိုက်ကိုသိပြီးတော့ကြံမာရေးရပြုစုတာစောင့်ရှောက်တတ်တဲ့တပည့်လေးမာလေးတွေရှိနေဖို့မလိုအပ်ပေဘူးလားဗျာအဲလိုတပည့်လေးမာလေးတွေကိုမှီခိုရနေတဲ့ဆရာများမှလည်းပဲနေရတာမချမ်းသာပေဘူးလားကဲဒီတော့အမိကိုမရှိရင်ဘာဖြစ်မလဲဆင်းရဲမယ်အမိအကိုရှိနေပြီဆိုရင်ချမ်းသာမယ်ဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးက ချက်သားတို့တဲ့မိခိုးရလေးတွေနဲ့နေကြတဲ့အနာတာမိခိုးအတာရမရှိကုန်ပဲမာဝိရထမနေကြကုန်နဲ့သို့တော်ဘုရားရှင်ကိုတော်မြတ်ကြီးရဲ့ဆိုလိုရင်းကမိမိရဲ့ဒီတဘဝအတွက်မိခိုးရကိုသာဆိုလိုရင်းမဟုတ်ဘူးမြတ်စွာဘုရားကပစ္စုပန်ချမ်းသာရေးအတွက်မိခိုးရရှိဖို့တယ်မဟုတ်ဘူးသန္တရာချမ်းသာရေးအတွက်မိခိုးရတွေလည်းပဲရှိဖို့မလိုအပ်ပေဘူးလားဗျာ ဒါကြောင့်ပြစ္ဆုတ်ပန်တန္တရာကျိုးနှစ်ဖြာကိုမြင်တော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးကဒုက္ခံဘိခဝေအနာထဝိဟရတိဘိခဝေယဟန်တော်များအိုရှင်သားတို့အနာထောမိကိုအာထာယမရှိတော်သူသည်ဒုက္ခဆင်းရဲစွာဝိဟရတိနေရထိုင်ရပါပေ၏အဲဒီလိုလောကမှာမိကိုရာ သာသမီဆိုတဲ့မိကိုရာမိဘဆိုတဲ့မိကိုရာ အဲဒီလိုမိကိုရာမရှိတဲ့မိဘသားမိများမှလည်းပဲဆင်းရဲတယ်မိကိုရာမရှိတဲ့ဆရာတပည့်များမှလည်းပဲမဆင်းရဲပေဘူးလားဒါကြောင့်မိဘမှလည်းပဲသာသမီဆိုတဲ့မိကိုရာရှိဖို့လိုတယ်သာသမီများမှလည်းပဲမိဘဆိုတဲ့မိကိုရာရှိဖို့လိုတယ်ဆရာများမှလည်းပဲတပည့်ဆိုတဲ့မိကိုရာတပည့်များမှလည်းပဲဆရာဆိုတဲ့မိကိုရာရှိဖို့မလိုအပ်ပေဘူးလားဒါကပစ္စုပန်ဤအပြင်ချမ်းသာဖို့ ဒီတော့တန်ត្រာချမ်းသာဖို့အနေအချင်းပြစ္ဆုတ်ပံတန်ត្រာကျိုးနှဖျားကိုမြင်တော်မူတဲ့ဘုရားရှင်ကိုတော်မြတ်ကြီးများကဒီပြစ္ဆုတ်ပံအရေးကိုကြည့်ပြီးတော့မြတ်စွာဘုရားဟောတော်မူတာမဟုတ်ဘူး။တန်ត្រာဆင်းရဲတွေကလွန်မြောက်ပြီးတော့ချမ်းသာဖို့ရန်အနေအချင်းလည်းပဲရည်ရွယ်ပြီးတော့ဟောတော်မူတယ်။ဒီတော့အဲ့ဒီမိခွေရမယ့်တရားလေးကဘယ်နှပန်းလဲဆိုရင်တတယိမေဘေခဝေနာထကရဏဓမ္မဘေခဝေယံတော်များအိုချက်သားတို့ နာထကရဏမိကိုအာထာယာကို ပြုတတ်ကုန်သောဓမ္မတရားတို့သည်ဣမေဒတ္တဤဆေဘာတို့ပါပေ၏မိကိုအာထာရမယ်တရားကဘယ်နှပါလဲဆေဘာဒီတရားဆေဘာဟာမိမိတို့ရဲ့ဒီပစ္စုပန်ပစ္စုပန်ရောတန္တရာရောအကျိုးအတွေ့ဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူတဲ့မိကိုရာတရားဖြစ်တဲ့ အဲဒီမိကိုရတရား7ပါးမှာကတမေဓတ္တဓတ္တ7ပါးတို့ဟူသည်ကတမေပဲတိရောနိဟုမူကားဣဒံဘိခဝေဘိက္ခုသီလဝါဟောတိတဲ့ဘေခဝေယဟန်တော်များဥချင်သားတို့ဘေခဝေတန္တရာဘေးကိုရှုမြင်၍မဟာတတိပဋ္ဌာန်ဝိပဿနာတရားတော်ကိုရှုပွားအားထုတ်နေကြတဲ့ယောဂီသူတော်စင်အပေါင်းတို့ ဒီညမှာဘိက္ခုဆိုတာကဝိနည်းရောမှလာတဲ့ဘိက္ခုကတစ်မျိုးသုတ်တံမှလာတဲ့ဘိက္ခုကတစ်မျိုးလို့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးကပရိယဝါဒသုတ်တံဒေသနာတော်ကြီးမှာခွဲခြားပြီးတော့ဟောကြားတော်မူထားတယ်ဝိနည်းဒေသနာတော်မှလာတဲ့ဘိက္ခုကတော့ဘုန်းကြီးတို့အခုရှေ့မှာတရားနာနေကြတဲ့ယဟန်တော်ရှင်မြတ်များဟာ စိန်ပေါ်မှာညတိသုဒ္ဓကမဝါစာဖြင့်ရွတ်ဖတ်ပြီးတော့ဧဝမေတံဒါရယာမိဆိုတာနဲ့ပဲအဲ့ဒီမှာယဟန်ဖြစ်သွားပြီ229တွဲသောသီလသိက္ခာပုဒ်တွေသူ့ရဲ့တဏ္ဍာမှာတည်ပြီးတော့ယဟန်ဖြစ်သွားပြီအဲ့ဒါဝိနည်းကလာတဲ့ဘိက္ခုဘယ်ကလာတဲ့ဘိက္ခုလဲဒီတော့သုတ်တန်ကလာတဲ့ဘိက္ခုကြတော့အဲ့ဒီလိုမဟုတ်တော့ ဒုတ်တန်ကလာတဲ့ဘိက္ခုကြတော့တန်တာရိဘယံဧကတိတိဘိက္ခုတဲ့တန်တရာဘေးကိုရှုမြင်တဲ့ပုဂ္ဂိုလ်ကိုဘိက္ခုလို့ခေါ်ပါတဲ့တန်တရာရဲ့ဘေးတွေကိုရှုမြင်နေတဲ့ပုဂ္ဂိုလ်ကိုဘာလို့ခေါ်ရမလဲဘိက္ခုလို့ခေါ်တယ်ဒီတော့တန်တရာဆိုတာကဘာလဲဘေးဆိုတာကဘာလဲဆိုတော့ဒီမှာ ခန္ဓာတွေအာယရဏတွေဓာတ်တွေမပြတ်ဖြစ်နေတာကိုတန်တရာခန္ဓာတွေအာယရဏတွေဓာတ်တွေမပြတ်ဖြစ်နေတာကိုဘာလို့ခေါ်ရင်တန်တရာပေါ်လွင်အောင်ပြောရရင်တော့ခွန်ကြီးတို့ယောဂီများမှာခန္ဓာ၅ပါးတွေထက်ခါထက်ခါထက်ခါထက်ခါဖြစ်နေတာကိုဘာလို့ခေါ်မလဲလူဘဝဖြစ်လိုက်လူဘဝဖြစ်တော့လေခန္ဓာဘယ်နှပါလဲ နတ်ဘဝဖြစ်နိုင်နတ်ဘဝဖြစ်တော့လေခန္ဓာ၅ပါးပင်ဟောဒီလိုဆိုရင်ဒီမှာအဟိတရိစ္ဆာန်ဖြစ်တဲ့ခွေဘဝငှက်ဘဝကြက်ဘဝစတဲ့ဘဝတွေဖြစ်ပြန်တော့တော့ခန္ဓာဘယ်နှပါလဲငါပါပဲအဲ့လိုခန္ဓာတွေထက်ခါထက်ခါထက်ခါထက်ခါဖြစ်နေတာကိုဘာလို့ခေါ်တယ်သန္တရာဒီတော့ခန္ဓာတွေထက်ခါထက်ခါဖြစ်နေတဲ့ခါကျတော့ဟောအိုဘေးတွေမတွေ့ရဘူးလားနာဘေးတွေရောမတွေ့ရဘူးလား သေသေးတွေရောမတွေ့ရဘူးလားအဲ့လိုအိုခြင်းဆိုတဲ့ဘေးတွေနာခြင်းဆိုတဲ့ဘေးတွေသေခြင်းဆိုတဲ့ဘေးတွေအဲ့ဒီအိုနာသေးတွေကိုဘေးလို့ခေါ်တယ်တန္တရာကထက်ခါထက်ခါဖြစ်နေသလိုအိုနာသေးဆိုတဲ့ဘေးတွေကလည်းထက်ခါထက်ခါမကြုံရပေဘူးလားဗျာအဲ့လိုတန္တရာရဲ့ဘေးတွေကိုညာညာကြီးမြင်လာတဲ့ပုဂ္ဂိုလ်ဟာဒီတန္တရာဘေးတွေကလွတ်မြောက်ရာဖြစ်တဲ့ ဒီမှာတတိပဋ္ဌာန်ဝိပဿနာအကျင့်မြတ်တရားတွေကိုငါတော့ကြင်ကြံပွားများအားထုတ်မှာပဲလို့ဆုံးဖြတ်ချက်ချပြီးတော့ရွှေမင်းဝသာသနာရိပ်သားကိုလာပြီးတော့ဒီမဟာတတိပဋ္ဌာန်ဝိပဿနာတရားတွေကိုရှုနေတာပွားနေတာအားထုတ်နေတာဟာတန္တရာဘေးကိုမြင်တဲ့အတွေ့အကြုံကိုဒီဘေးလွတ်ရာဖြစ်တဲ့နိဗ္ဗာန်ရောက်ကြောင်းအကျင့်တရားကိုလာပြီးတော့အာမထုတ်ပေဘူးလားဗျာ။ ကဲဒါကြောင့်တန်တာရပယံဧကတိတိဘေကုတန်တရာဘေးကိုရှုမြင်နေတဲ့ပုဂ္ဂိုလ်တန်တရာဘေးကိုရှုမြင်လို့တန်တရာဘေးကိုမြင်တဲ့အတွက်ကြောင့်မဟာတတိပဋ္ဌာဝိပဿနာတရားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်ကိုဘာလို့ခေါ်မလဲဘေခုလို့ခေါ်မယ်နောက်တစ်ခါတမျိုးတနည်းအားဖြင့်ပฏิပန္နကောဟိဒေဝဝါဟောတုမနုဿောဝါဘိက္ခုတိသင်္ချံဂစ္ဆတိတဲ့ ဒေဝဝါဟောတုနတ်ပဲဖြစ်စေတဲ့မနုသောဝါဟောတုလူပဲဖြစ်စေပฏิပန္နကောတရားကိုကြင့်ကြံပွားများအားထုတ်နေသောသူသည်ဘိက္ခုတိသင်္ချံယဟန်ဟူ၍ကိစ္စတိယဟန်ဟူ၍ရေတွက်ခြင်းသို့ကိစ္စတိရောက်ပါပေ၏လူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ပေါ့ တတိပဋ္ဌာန်ဝိပဿနာတရားတွေကိုကျင့်ကြံပွားများအားထုတ်နေတဲ့ပုဂ္ဂိုလ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုယဟန်လို့မခေါ်ရပေဘူးလားနောက်တစ်မျိုးကိလေသေးဗိန္ဒတိတိဘိက္ခုတဲ့ကိလေသေးကိလေသာတရားတွေကိုဗိန္ဒတိဖောက်ခွဲဖြစ်စည်းတတ်ဤဤထို့ကြောင့်ဘိက္ခုဘိက္ခုလို့ခေါ်တယ် ကိလေသာတရားတွေကို ဖြစ်စည်းနေတဲ့ပုဂ္ဂိုလ်ကိလေသာတရားတွေကိုမဝင်လာနိုင်အောင်ရှုမှတ်ပြီးတော့ပယ်တတ်နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုဘာလို့ခေါ်မလဲအခုဘုန်းကြီးတို့ယောဂီများအခုရွှေမင်းဝန်သာသနာရိပ်သာမှာဝင်ရောက်ပြီးတော့မဟာတတိပဒဝိပဿနာတရားတွေရှုနေတာပွားနေတာအားထုတ်နေတာဟာကိလေသာတွေတိုးပွားအောင်လားကိလေသာတွေပယ်တတ်နေတာလား ကိလေသာတွေမဝင်ရနိုင်အောင်ပယ်တတ်နေတာဖြစ်စည်းနေတာအဲလိုဖြစ်စည်းနေတဲ့အတွေ့အကြုံမို့အဲဒီတရားအားထုတ်နေတဲ့ပုဂ္ဂိုလ်တွေကိုဘာလို့ခေါ်မလဲဘိက္ခုလို့ခေါ်ကိလေသာတွေကို ဖြစ်စည်းနေတဲ့ပုဂ္ဂိုလ်ပြည့်စည်အောင်ကြင်ကြံပွားများအားထုတ်နေတဲ့ပုဂ္ဂိုလ်ကိုဘိက္ခုလို့ခေါ်တယ်။အဲဒီတော့နည်းနည်းကျင့်တဲ့ပုဂ္ဂိုလ်နည်းနည်းကိလေသာတွေမပြည့်စည်ပေဘူးလား။လုံးဝကိလေသာတွေမဝင်နိုင်ဘူးတစ်ချက်မှတ်လိုက်ရင်တစ်ချက်ကိလေသာတွေ ပြတ်သွားတာတစ်ချက်မှန်လိုက်ရင်တစ်ချက်ကိလေသာတွေကိုပယ်တတ်နေတယ်တစ်ချက်မှန်လိုက်ရင်တစ်ချက်ကိလေသာတွေကိုပယ်တတ်နေတယ်ရှုမှတ်တိုင်းရှုမှတ်တိုင်းဟာတစ်ချက်မှတ်လိုက်တာနဲ့လောဘကိလေသာဒေါသကိလေသာမောဟမာနကိလေသာတွေဝင်ခွင့်ရသေးရဲ့လားဗျာဒါဘာလုပ်နေတာလဲပယ်တတ်နေတာဖြစ်စည်းပြနေတာဟုတ်တယ်မို့လားနည်းနည်းလေးကြိုးစားပြီးတော့ရှုမှတ်ရင်နည်းနည်းပြည့်စည်မယ်များများကြီးကြိုးစားပြီးတော့ကျင့်ကြံပွားများအားထုတ်မယ်ဆိုရင်များများကြီးကိလေသာတွေမပြည့်စည်နိုင်ဘူးလား အပြည့်အစုံယောဂီပုဂ္ဂိုလ်ကကျင့်ကြံပွားများအားထုတ်လို့ဝိပဿနာဉာဏ်နဲ့မေဉာဏ်နဲ့အဆင့်ဆင့်ကျင့်ကြံပြည့်စုံပြီဆိုရင်ကိလေသာတွေအကုန်လုံးမပြည့်စည်နိုင်ပေဘူးလားကိလေသာတွေအကုန်ပြည့်စည်ပြီးတော့ယဟန္တာထိအောင်ရောမဖြစ်နိုင်ပေဘူးလားဗျာဒါကြောင့်လည်းကိလေသေဘိန္ဒတိတိဘိက္ခုကိလေသာတွေကိုပေါက်ကွဲဖြစ်စည်းတတ်တဲ့အတွက်ကြောင့်မို့ဘိက္ခုလို့ခေါ်တယ်။ဒါကြောင့်အခုဘုန်းကြီးတို့ယောဂီများဟာအဲ့ဒီတန်ត្រာဆိုတဲ့ ဘေးတွေကိုမြင်ပြီးတော့ဒီတန္တရာဘေးကလွတ်မြောက်ရာဖြစ်တဲ့တတိပဒံအကျင့်တရားတွေကိုပွားများအားထုတ်နေတဲ့ပုဂ္ဂိုလ်တွေကိုဘိက္ခုလို့ခေါ်တယ်။ဒါကြောင့်ဒီမှာဘိက္ခုယဟန်သည်ဘိက္ခုတန္တရာဘေးကိုရှုမြင်၍မဟာတတိပဒံဝိပဿနာတရားတွေကိုကျင့်ကြံပွားများအားထုတ်၍နေသောယောဂီပုဂ္ဂိုလ်သည်သီလဝါသီလရှိသေးဝါသီလနှင့်ပြည့်စုံသည်ဟောတိဖြစ်၏။အဲဒီ တန္တရာဘေးကိုအမြဲမပြတ်အနေအချင်းရှုပွားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာနံပါတ်1တသီလဆိုတဲ့တရားနဲ့ပြည့်စုံရမယ်။ဘာနဲ့ပြည့်စုံရမှာလဲ။ယေသီလနဲ့ပြည့်စုံရမယ်။သီလနဲ့ပြည့်စုံမှဘုန်းကြီးတို့ယောဂီများတရားအားထုတ်တဲ့ပုဂ္ဂိုလ်ဟာသီလမှမပြည့်စုံဘူးသီလမစင်ကြယ်ဘူးဆိုပါရင်အဲ့ဒီပုဂ္ဂိုလ်တမာရီထူထောင်လို့ရောရပါမလား။တမာရီမှာ ထူထောင်လို့မရရင်စိတ်တည်ကြည်မှုတမာရီမှာမရရင်ယုံနာဖြစ်ဖြစ်အနိစ္စဒုက္ခအနတ္တသဘောတွေသိမြင်နိုင်တဲ့ဝိပဿနာဉာဏ်ဝိပဿနာပညာရောဖြစ်ပါမလားဝိပဿနာပညာလည်းမဖြစ်နိုင်ဝိပဿနာဉာဏ်လည်းမဖြစ်နိုင်ဘူးဒီတော့ဝိပဿနာပညာဝိပဿနာမှာပညာမှမဖြစ်ရင်မဲ့ပညာဖူပညာတွေရောဖြစ်နိုင်ပါမလားမဲ့ပညာဖူပညာမှမဖြစ်ဘူးဆိုရင်ဘုန်းကြီးတို့ယောဂီများနိဗ္ဗာန်ဆိုတာရောမျက်မှောက်ပြုနိုင်ပါဦးမလားဗျာ။ နိဗ္ဗာန်ကိုမျက်မှောက်မပြုနိုင်တော့ဘူးဒါကြောင့်ဘုန်းကြီးတို့ယောဂီများမိမိတို့ရဲ့ဟောဒီမဟာတတိပဒံဝိပဿနာတရားတွေကိုကျင့်ပွားအားထုတ်မယ်ဆိုပါရင်အရေးကြီးဆုံးဖြစ်တဲ့သီလဆိုတဲ့မိကိုရာပြည့်စုံဖို့ရမလိုပေဘူးလားဒီတော့ဒီမှာဆက်လက်ပြီးတော့ပါတိမောက္ခသံဝရသံဝုတော်ဝိဟရတိပါတိမောက္ခသံဝရသံဝုတော်ပါတိမောက္ခသံဝရသီလကိုစောင့်ရှောက်လျက် ပါတိမောက္ခသံဝရသီလဆိုတာဘုန်းကြီးတို့ယောဂီများဒီမှာပါတိမောက္ခပါတိကတပုတ်မောက္ခကတပုတ်ပါတိဆိုတာကကြာရောက်ခြင်းမှ ကြာရောက်ခြင်းမှ မောက္ခလွတ်မြောက်စေတယ်ဒီတော့ဘာတွေကိုကြာရောက်ခြင်းများလွတ်မြောက်စေတာလဲဆိုရင်တော့ဒီမိမိစောင့်ထိန်ထားတဲ့အကျင့်သီလကို လုံခြုံအောင်စောင့်ထိန်မယ်ဆိုရင်တဲ့အပေကြာရောက်မှုဘေးမှာ လွတ်မြောက်နိုင်တယ်။ပေဘေးမှာလွတ်မြောက်နိုင်တယ်။အေးအပေဘေးကနေပြီးတော့လွတ်မြောက်နိုင်တယ်။ဒါကပတ္တိမောက္ခ။နောက်တံဝရဆိုတာကဘာလဲဆိုတော့တံဝရဆိုတာစောင့်စည်းခြင်းတဲ့။တံဝရဆိုတာဘာလဲ။စောင့်စည်းခြင်းဆိုတော့ဘာတွေစောင့်စည်းရမှလဲဆိုတော့ကာယကံအမှုတွေဝစီကံအမှုတွေအဲ့ဒီကာယကံမှုတွေဝစီကံအမှုတွေကို မိမိတို့မကောင်းမှုတွေမပြုတ်လွတ်မိအောင်မကျူးလွန်မိအောင်စောင့်ရှောက်ရမှာစောင့်စည်းရမှာအဲလိုကာယကံဝစီကံအမှုတွေကိုကာယကံဒုစရိုက်အမှုတွေဝစီကံဒုစရိုက်အမှုတွေမပြုတ်မိအောင်မကျူးလွန်မိအောင်စောင့်စည်းတာကိုတံဝရဒီတော့ပါတိမောက္ခတံဝရဆိုတော့ဒီကာယကံမှုဝစီကံမှုတွေမကျူးလွန်မပေါက်ပြားအောင် စောင့်ရှောက်ပြီးတော့လုံခြုံအောင်ထိမ့်သိမ်းထားမယ်ဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာအပေဘေးကမလွတ်မြောက်နိုင်ပေဘူးလားအပေဘေးကထိအောင်လွတ်မြောက်ပြီးတော့သွားနိုင်တယ်ဒါကြောင့်ပတ္တိမောက္ခသံဝရသံဝုတော်ဝိဟရတိပတ္တိမောက္ခသံဝရသံဝုတော်ပတ္တိမောက္ခသံဝရသီလကိုစောင့်ရှောက်လျက်အာစာရခောစရတံပန်နော အာစာရဂောသရတံပံတော်အကျင့်အာစာရจิตစာယဂောသရနှင့်ပြည့်စုံသည်ဖြစ်၍အကျင့်အာစာရတံပံနဂောသရတံပံနအာစာရတံပံနဆိုတာအကျင့်အာစာရဂောဇရတမ္ပန္နာဆိုတာကတော့ဖြင့်ဘုန်းကြီးတို့ဒီမှာကျက်စားရပေါ့ဂောဇရတမ္ပန္နာဆိုတာဘာပါလိမ့်မလဲဂောဇရတမ္ပန္နာဆိုတာကကျက်စားရ အဲဒီအာစာရတမ္ပန္နဂောဇရတမ္ပန္နဒီနှစ်ပါးနဲ့ယောဂီပုဂ္ဂိုလ်တရားအားထုတ်နေတဲ့ပုဂ္ဂိုလ်ရာပြည့်စုံရမယ်။ဒီတော့အာစာရတမ္ပန္နတဲ့အကျင့်အာစာရနဲ့ပြည့်စုံရမယ်ဆိုတာယဟန်တော်များမှာရှောင်ကျင်ရမယ်အနေတနသိက္ခာပုဒ်တွေရှိတယ်။အနေတနသိက္ခာပုဒ်တွေရှိတယ်။အဲဒီအနေတနသိက္ခာပုဒ်တွေဆိုတာဘုန်းကြီးတို့တည်တည်ပေးခြင်းပံပေးခြင်းစတဲ့ နှမျိုးသောအနေဒနာသိက္ခာပုဒ်အဲ့ဒီသိက္ခာပုဒ်တွေကိုရှောင်ကျင်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအာစာရတံပန္နနဲ့ပြည့်စုံတော့တာပဲဒါယဟန်တော်များလူပုဂ္ဂိုလ်များမှာဆိုရင်လည်းမိမိတို့စောင့်ရှောက်ရမယ်သီလသိက္ခာပုဒ်တွေကိုစင်ကြင်အောင်ဆောင်ထိန်းထားရင်ဒါအာစာရနောက်ဂောဇရတံပန္နရဲ့ကျက်စားရဂောဇရနဲ့ပြည့်စုံရမယ်ဆိုတာကယဟန်တော်များမှာမကျက်စားသင့်တဲ့အရာဌာနမသွမ်းလာသင့်တဲ့နေရာဌာနတွေရှိတယ် အဲ့ဒီမကျက်စားတဲ့အရာဌာနမသွမ်းလာတဲ့အရာဌာနဘယ်နှမျိုးလဲဆိုရင်6မျိုးရှိတယ်။အဲ့ဒီ6မျိုးကနံပါတ်1ပိဋံဇာမအိရဟန်းတော်များမသွမ်းလာကောင်းမှုမကျက်စားကောင်းမှုနောက်ပြီးတော့မုတ်ဆိုးမကြီးတဲ့နေတဲ့အိဒီအိမျိုးကိုရဟန်းတော်များမသွမ်းလာမကျက်စားကောင်းမှုနောက်အပြိုကြီးတို့ရဲ့အိအပြိုကြီးတွေကြီးတဲ့နေတဲ့အိအဲ့ဒီအိမျိုးမှာရဟန်းတော်များမသွမ်းလာမကျက်စားကောင်းမှု နောက်နှစ်ပုံးပန်းတုံတဲ့ယောက်ျားမဟုတ်မိန်းမမဟုတ်အဲ့ဒီလိုအိမ်မျိုးကိုလည်းပဲယဟန်တော်များမကျက်စံမသွားလာကောင်းဘူးနောက်ဘိက္ခုနီမတို့ရဲ့ကြောင်းရှိခိကတော့ဘိက္ခုနီမအခုတော့သီလရှင်နေကြီးတဲ့နေတဲ့ကြောင်းအဲ့လိုနေရာမျိုးကိုယဟန်တော်များမသွားလာမကျက်စားကောင်းဘူးနောက်လူတွေတောက်စားမှုရင်နေတဲ့သေရီသေရဲ့ဆိုင်အဲ့ဒီနေရာမျိုးကိုယဟန်တော်များမသွားလာမကျက်စားကောင်းဘူးတဲ့တကယ်လို့သွားလာကျက်စားနေလို့ရှိရင်လူတွေရဲ့ အပြစ်မြင်ခြင်းကိုလည်းခံရမယ်အကဲရဲ့အစောဆွဲတွေလည်းပဲခံရမယ်ဒါကြောင့်အဲ့ဒီနေရာမျိုးတွေကိုယဟန်တော်များဟာမတွမ်းလာတဲ့နဲ့အာဂောစရနေရာဌာနလို့ဒီလိုခေါ်ရင်အဲ့ဒီမတွမ်းလာတဲ့နဲ့အနေသနမတွမ်းလာတဲ့နဲ့အဲ့ဒီမကျက်စားတဲ့နဲ့နေရာဌာနတွေကိုမတွားဘဲနဲ့ရှောင်ကျဉ်လိုက်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်မှာဂောစရတမ္ပန္နမပြည့်စုံဘူးလား ဒါကြောင့်အာသာရကောဇရသမ္မနောအကျင့်အာသာရจิตစားရာကောဇရနှင့်ပြည့်စုံသည်ဖြစ်၍ဝိဟရတိနေအဲ့ဒီလိုမိမိရဲ့ဒီမှာအကျင့်အာသာရနဲ့လည်းပဲပြည့်စုံရမယ်သီလအကျင့်အာသာရတွေနဲ့ပြည့်စုံရမယ်နောက်จิตစားရာဖြစ်တဲ့จิตစားတင်จิตစားတိုက်တဲ့နေရာမจิตစားတင်တိုက်တဲ့နေရာတွေရှောင်ကျင်ပြီးတော့จิตစားတင်တဲ့နေရာကိုသာจิตစားရမယ်နောက်အနုမတေတုဝဇိတုပယဒတ္တဝီ အနုမတေသူအနုမြူသက်ပွဲအလွန်သေးငယ်လအကုန်သောဝဇေတုအကုသို့အပြစ်တို့၌ဘယတတဝီကြောက်ဖဲဘေးဟုရှုလေရှိသည်ဖြစ်၍မိမိတို့ရဲ့ဒီမှာစောင့်ထိုင်ထားတဲ့သီလသိက္ခာပုဒ်လေးကိုဒါလေးအသေးအဖွဲလေးပဲလို့မယုံမသိများမပြုမိကြနဲ့ကုတရားအားထုတ်နေကြတဲ့ပုဂ္ဂိုလ်များအထူးသတိထားကြဖို့ပဲယဟန်တော်များမှာဆိုရင်လည်းပဲယဟန်တော်တို့ရဲ့ ဒီသီလတိတ်္ခပုဂ္ဂလိဟာဘာမှမဖြစ်တော့ဘူးမိမိမှာပါစိတ်အပကလေးများတော့တင့်တဲ့အပြစ်အပကလေးပဲဒါလေးလောက်တော့ကိစ္စမရှိပါဘူးဆိုပြီးတော့အမှုမဲ့အမှတ်မဲ့များမနေလိုက်ကြနဲ့တကယ်လို့အမှုမဲ့အမှတ်မဲ့နေပြီးတော့မိမိတရားတွေကိုပွားများမယ်အားထုတ်မယ်ဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာသီလမစင်ကြဲတဲ့အတွေ့အကြုံမူတရားအသိဉာဏ်ဓူတွေရနိုင်ပါမလား ဘုန်းကြီးတို့တာရကာလေးထုတ်ပြီးတော့ပြောရရင်ကတ္တဗမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးလက်ထက်တော်ခက္ကဏတုံးကယဟန်တော်တပါးမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရဲ့သာသနာတော်ကြီးကတ္တဗမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရဲ့သာသနာတော်ကြီးမကွယ်ပခင်သာသနာတော်ကြီးကွယ်တော့မယ်အဲတော့မကွယ်ပခင်မှာမိမိမှာထောက်ရတရားအားကိုရာဖြစ်တဲ့တရားသိဉာဏ်တို့တွေရအောင်ငါကြိုးစားမယ်အဲလိုကြိုးစားတဲ့ခါကာလမှာ ရွာချောင်းကိုရှောင်ပြီးတော့အရင်ညကင်တောရဒူရင်ဆောက်ပြီးပြီးတော့တောရမှန်သွားပြီးတော့နေမယ်တပါးဒီဧကစားရီအနေအချင်းတရားတွေကိုမိမိကျင့်ကြံပွားများအားထုတ်မယ်ဆိုပြီးတော့အဲဒီမှာတတော်ဝင်တတော်ထွက်တရောင်းစဉ်တရောင်းထက်နဲ့တရားဘာဝနာတွေပွားများအားထုတ်တယ်မိမိအားထုတ်နေတဲ့နေရာလူပုဂ္ဂိုလ်တွေသိသွားလို့လူပုဂ္ဂိုလ်တွေအယောင်များလာရင်တဏှာတတော်ကိုရွှေ့အဲလိုနဲ့တနေ့တော့ ဒီဘက်ကန်းကနေပြီးတော့တစ်ဘက်ကန်းကိုကူးပြီးတော့တစ်ဘက်ကန်းကိုရောက်အောင်သွားမယ်လူသူမသွားနိုင်မလန်းနိုင်တဲ့နေရာကိုမရောက်နိုင်တဲ့နေရာကိုငါရောက်အောင်သွားပြီးတော့အထုတ်မယ်ဆိုပြီးတော့တစ်ဘက်ကန်းကူးဖို့အတွက်အဲ့ဒီမှာလှေပေါ်မှာတဲပြီးတော့ထိုင်အဲ့ဒီမှာလှေပေါ်မှာခရီးသည်တွေကလည်းမကြည်သေးတော့တစ်ဘက်ကန်းကိုခရီးသည်တွေတင်ရသေးတာဆိုတော့အဲ့ဒီမှာလှေပေါ်ထိုင်တဲ့ကခရီးသည်တွေတက်တက်ဆင်းညဆိုတော့သူတို့ရဲ့ကုန်ပစ္စည်းတွေတင်ညဆိုတော့အဲ့ဒီမှာလှေကလှုပ်တော့အနားမှာရှိတဲ့ပိမ့်မြက်ပင်လေးကိုတခါလဲလက်နဲ့ကန်ပြီးတော့ဆွတ်ထားတယ် အဲ့လိုဆွဲထားတဲ့အချိန်မှာလေပေါ်မှာခရီးတဲ့ပြည့်တဲ့အခါကလည်းကြတော့အဲ့ဒီမှာလေသမားကလေထိုးဝါးနဲ့ကန်းကိုထိုးပြီးတော့တခါလဲကန်းကခွာတာအဲ့လိုကန်းကခွာလိုက်တဲ့ကယဟန်တော်လေးဟာအဲ့ဒီပိမျက်ကိုကင်ထားတဲ့လက်ကမလွတ်မိတဲ့အတွက်ကြောင့်မို့ပိမျက်ကိုဆွဲပြီးတော့ဖြန့်ရဖြစ်သွားတယ်။ယဟန်တော်တို့မြည်သည်သစ်ပင်သစ်ရွေသေကိုင်းသစ်ခဲခုတ်ချင်းဖြတ်ချင်းပြုကောင်းသလားမပြုကောင်းဘူးလား။လုံးဝမပြုကောင်းဘူး အဲဒီမှာပိမြက်ကလေးကိုဆွဲပြီးတော့ဖြတ်မိတယ်အတွက်ကြောင့်မို့အဲ့ဒီယဟန်တော်လေးမှာပါစိတ်အာဘတ်တင့်သွားတယ်လဟုကအဘကလေးအသေးဖွာလေးပါအဲလိုအသေးပွင့်အဘကလေးဆိုပြီးတော့အဲ့ဒီအချိန်ကလည်းပဲသူ့မှာအနိနာမှာယဟန်တန်ခါမရှိတဲ့အတွက်ကြောင့်မို့အဲ့ဒီမှာအဘမဖြည့်ပြစ်ဘူးနောက်တရားတွေရှုမပွားများအားထုတ်တဲ့အခါကလည်းကြတော့မှအဲ့ဒီမှာစိတ်တည်ငြိမ်မှုတမာရီတွေကမရမရတဲ့အခါကလည်းကြတော့မိမိမှာ ဒီသိရကလေးကိုဖြတ်မိခဲ့တဲ့အပြစ်အပန်းကလေးကိုပြန်ပြန်ပြီးတော့တရိယာနေတယ်ဒီလိုတရိယာတဲ့အခါကျတော့မိမိမှာဒေသနာပြောကြမယ်အဘဖြေမယ်ဆိုပြီးတော့အဲ့ဒီမှာယဟန်ရှာတဲ့အခါကလည်းကြတော့အဘဖြေဖို့ရာအတွက်ယဟန်မရှိမတွေ့ဘူးဒါကမြတ်စွာဘုရားရှင်ပြိဋိဘံစံပြီးတဲ့နောက်ပိုင်းသာသနာတော်ကြီးကွယ်တော့မယ်ဆိုတော့ယဟန်တော်ကြီးကလည်းအင်မတန်ရှားပါသွားပြီတော်ထဲမှာဆိုတော့ပို့ပြီးတော့ရှားလို့ကမတွေ့မတွေ့တဲ့အခါကလည်းကြတော့အဲ့ဒီမှာ ဒီအပြစ်အပတ်ကလေးကိုမဖြေပြောင်းလိုက်ရမြတ်ကတ္တဗမြတ်စွာဘုရားလက်ထက်ဒုက္ခကန္တာတို့ကနှစ်ပေါင်း2000တိုင်းတိုင်းအသက်ရှိကြအဲ့ဒီယဟန်တော်လေးဟာနှစ်ပေါင်း2000တိုင်းတိုင်းတောထဲမှာတရားဘာဝနာတွေကျင့်ကြံပွားများအားထုတ်ပြီးတော့နေပေမဲ့လို့လည်းပဲသူ့ရဲ့သီလမစင်ကြဲတဲ့အတွက်ကြောင့်မို့အပြစ်အပတ်ကလေးဟာကြီးလေးတဲ့အပြစ်လားပေါ်ပါတဲ့အပြစ်လားဗျာလဟုကအပတ်ကလေး အဘကလေးဖြေလိုက်ရလို့ရှိရင်ခဏလေးပြေပြောက်သွားမှာဒေသနာလေးပြောကြလိုက်ရလို့ရှိရင်ပြေပြောက်သွားဒါပေမဲ့လို့အဲ့လိုဖြေရအောင်အောင်ယဟန်တော်မတွေ့တဲ့အခါကလည်းကြတော့အဘမဖြေရတဲ့ခါမှာအဲ့ဒီအပြစ်အဘကလေးကိုတန်မြာကုတ်ကုတ်စဖြစ်ပြီးတော့တရားအားထုတ်တဲ့ခါမှာတမာရီမဖြစ်တမာရီမဖြစ်တော့ဝိပဿနာဉာဏ်နဲ့မဖြစ်မဉာဏ်ဖူးဉာဏ်နဲ့အဝေးကြီးဖြစ်ပြီးတော့အဲ့ဒီမှာနောက်ဆုံး ပြန်တော့တော့မူသွားရင်ခါကလာကြတော့အဲ့ဒီယဟန်တော်လေးဟာယဟန်တရားတွေအာထုတ်ပြီးတော့အသက်ထက်ဆုံးနှစ်ပေါင်းနှစ်ပေါင်းတိုင်းတိုင်းအာထုတ်သွားပြီမဲ့တရားသူရသလားမရဘူးလားမရဘူးပြန်တော်မူသွားတဲ့ခါကလာကြတော့မွေနဂါကြီးသွားပြီးတော့ဖြစ်တယ်ပါသွားဖြစ်ပါလိမ့်မယ်မွေနဂါကြီးသွားပြီးတော့ဖြစ်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများ တရားတွေပွားများအားထုတ်တဲ့ခါကလည်းကြတော့ဟောဒီသီလဆိုတဲ့မိခိုရာတရားနဲ့မပြည့်စုံခဲ့လို့ရှိရင်မိမိလိုချင်တဲ့တရားရပါမလားတရားမရနိုင်နဲ့ဒါကြောင့်အနုမတေတုအနုမတေတုအနုမြူတပွဲသိငယ်လှကုန်သောဝဇေတုအကုသို့အပြစ်တို့၌ဘယဒတဝီဘေးကြောက်ဖွယ်ဘေးဟုရှုလေရှိသည်ဖြစ်၍တမထာယကောင်းစွာဆောက်တည်၍ သိက္ခာပရိသုသိက္ခာဘုဒ္ဓ၌သိက္ခတိဖြည့်ကျင်အပါ၏ဒါကြောင့်သီလတရားကိုမိမိတို့ရိုရိုသေးသေးအနေအားဖြင့်ကောင်းစွာဖြစ်ကျင်ဖို့ရမလိုအပ်ပေဘူးလားကောင်းစွာဖြစ်ကျင်ဖို့ရလိုတယ်ဘုန်းကြီးတို့ယောဂီများသီလတရားကိုပြည့်စုံအောင်ကောင်းကောင်းမွန်မွန်အနေအားဖြင့်သီလတရားတွေပြည့်စုံအောင် ကြိုးစားပြီးတော့ကျင့်ကြံပွားများအားထုတ်သွားမယ်ဆိုပါရင်အဲဒီသီလပြည့်စုံတဲ့ပုဂ္ဂိုလ်မှာရနိုင်တဲ့အကျိုးတရားတွေကဘာတွေလဲဆိုတော့ သီလဝါသီလသံပန္နောအပမဒဓိကရဏမဟာတဘောဂေခန္ဓာအတိကိစ္စတိသီလဝါသီလရှိသောသီလသံပန္နောသီလနှင့်ပြည့်စုံသော ကုလပုတ္တောအမျိုးကောင်းသောအမျိုးကောင်းသမီးသည်ဗမဒာအဓိကရဏမမေမလျောခြင်းအကြောင်းကြောင့်မဟာတံကြီးကျယ်လှစွာသောဘောဂေခန္ဓာစည်းစိမ်ဥစ္စာကိုအဓိကိစ္စတိရရှိနိုင်ပါပေ၏သီလပြည့်စုံစင်ကြယ်နေတဲ့ပုဂ္ဂိုလ်ဟာစီးပွားရှာမယ်ဆိုရင်လည်းပဲစီးပွားဥစ္စာတွေမြောင်များ သူမရနိုင်ပြီဘူးရနိုင်ပြီဘူးလားဒါရင်လားဆိုတော့သီလပြည့်စုံတဲ့ပုဂ္ဂိုလ်ဟာကလျာဏောကိဋ္တိတ္တောအဘုဂ္ဂစ္စတိသီလအားထုတ်နေတဲ့ပုဂ္ဂိုလ်သီလစင်ကြင်အောင်ဆောင်တည်နေတဲ့ပုဂ္ဂိုလ်ကိုအားလုံးသောပုဂ္ဂိုလ်များက ကောင်းတဲ့ရင်နေကြိုးစောပြီးတော့လာတယ်တဲ့ပဲပုဂ္ဂိုလ်တော်ဖြင့်သီလကိုအမြဲတဝရအနည်းအချင်းစင်ကြင်အောင်ဆောင်ထိန်နေတဲ့ပုဂ္ဂိုလ်ပဲဆိုတဲ့ကောင်းတဲ့နေကြော်စောတယ် ယဉ္ညာတိဝပရိတံဥပသင်္ကမတိယရိခတိယပရိတံယရိပြမနာပရိတံယရိဂဟပတိပရိတံယရိတမနာပရိတံဝိသဒရောဥပသင်္ကမတိအမင်ကုပုတောမိမိတို့ဒီမှာပရိသတ်၄မျိုးထဲမှာမင်းပရိသတ်ပဲဝင်ဝင်ယဟန်ပရိသတ်ထဲပဲဝင်ဝင်တထေးတကြွယ်ပရိသတ်ထဲပဲဝင်ဝင်နောက်ပြီးတော့ ယမနပုံနာပရိသတ်တဲ့ပဲဝင်ဝင်အဲ့ဒီပရိသတ်၄မျိုးတည်းမှာဘယ်ပရိသတ်တဲ့ပဲဝင်ဝင်ရဲရဲတင်းတင်းနဲ့ပရိသတ်အလင်မှာဝင်ရဲတယ်ထွေရဲတယ်တိတိငြိမ်ငြိမ်နဲ့ဝင်ရဲထွေရဲတယ်ဒီကျိုးတရားတွေရနောက်အတ္တမုံလောကလံကရောတိတိကဏိစေတဲ့အချိန်ခါကာလကြတော့လည်းပဲတိလစင်ကြယ်တဲ့ပုဂ္ဂိုလ်ဟာမတွေးမဝေသေးရတယ်တွေးဝေပြီးတော့တာအတွက်တွေးဝေတာပစ္စည်းအတွက်တွေးဝေတာ မိမိရဲ့ဒီမှာယာရုအာနာအတွက်တွေ့ဝေတာဆွေမျိုးသားချင်းတွေအတွက်တွေ့ဝေတာမရှိတော့သီလစင်ကြင်နေတဲ့ပုဂ္ဂိုလ်ဟာမတွေ့မဝေသေးရတယ်တဲ့ဒီကသေတိချမ်းမဲမလည်းကာယတာဗေဒပရမရဏတုကတိသိက္ခာလောကဥပပစ္စတိသေတိချမ်းမဲမလည်းပဲနတ်ရွာသူပတိသူရောက်စေတယ်ဒီတော့သီလနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်မှာအကျိုး၅မျိုးရနိုင်တယ်တဲ့ဘယ်နှမျိုးရနိုင်လဲဒီတန်လေးမှတ်တမ်းလေးတင်ကြည့်လိုက်ရအောင်စည်းစိမ်ပေါ်ခြင်း ကျော်စောခြင်းရေတင်ပရိတာစီစိန်ပေါ်ခြင်းကျော်စောခြင်းရေတင်ပရိတာတွေဝေကင်းပသေကာလရောက်ရနတ်ပြည်တာ ဒေဝေကင်းပပေကာလရောက်ရနတ္တိတာသီလအကျိုးဤငါမျိုးရာယိုဧကံပါသီလအကျိုးဤငါမျိုး ယာယောဧကံပါအေးသီလနဲ့ပြည့်စုံပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအကျိုးဘယ်နှမျိုးရလဲ၅မျိုးရတယ်ဒါရင်လားဆိုတော့ယတ္တမသီလံသေဝိတံပရိစိတံရေကိတံမနုတံပတ္တိမနုဿတံပတ္တိဒိဗ္ဗတံပတ္တိဗြဟ္မတံပတ္တိနိဗ္ဗာန်တံပတ္တိတိဧတံတဗ္ဗတံပတိတံတမင်ကိနောတတတဥပါနာမေတိအဝဟတိ ယာတမအချင်းကြောင့်တေဝိတံမိဝဲအပ်သောပရိစီတံယုတ်တိညွန့်လူစီပူအပ်သောရခိတံကောင်းစွာမပြတ်ဆောက်ရှောက်အပ်သောသီလံကိုကျင့်ဓမ္မမြတ်တိလှသည်မနုဿတံပါတိလူဘဝလူချမ်းသာနှင့်ပြည့်စုံခြင်း၎င်းဟောဒီသီလတရားနဲ့ကိုကျင့်တရားတွေနဲ့ပြည့်စုံရင် လူဘဝလူချမ်းသာဆိုတဲ့ချမ်းသာတွေရောမရနိုင်ဘူးလား ဒိဗတံပတိနဘဝနချမ်းသာနှင့်ပြည့်စုံခြင်း၎င်းဟောဒီသီလတရားရည်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များမှလည်းပဲနဘဝနချမ်းသာတွေကိုလည်းပဲရနိုင်တယ်ဗျမတံပတိဗျမဘဝဗျမချမ်းသာနှင့်ပြည့်စုံခြင်း၎င်းသီလတရားနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာဗျမဘဝဗျမချမ်းသာထိအောင်လည်းရနိုင်တယ်ဒါရဏဆိုတော့နိဗ္ဗာန်တံပတိ ကိနေတာယံပူပန်ခတိကင်းငိမ့်ဝေကွာနိဗ္ဗာန်ချမ်းသာနှင့်ပြည့်စုံခြင်း၎င်းသီလတရားနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာဒီသီလကိုအခြေခံပြီးတော့ဒီမှာတတိပဋ္ဌာန်ဝိပဿနာတရားတွေကိုရိုးရိုးတည်တည်နဲ့ကြင်ကြံပွားများအထုတ်သွားမယ်ဆိုပါရင်အဲဒီပုဂ္ဂိုလ်ဟာဝိပဿနာဉာဏ်တို့မဲ့ဉာဏ်တို့တွေအစဉ်စဉ်တက်ပြီးတော့ကိလေသာအသောကုန်ခန်းပြီးတော့ယဟန္တာထိအောင်ရောမဖြစ်နိုင်ပေဘူးလားဗျာယဟန္တာဖြစ်ပြီးတော့နိဗ္ဗာန်ချမ်းသာထိအောင်လည်းပဲရနိုင်တယ်ဣတိဤတို့ ဧတံတဗ္ဗတံပတ္တိဤအလုံးစုံသော စိတ်စဉ်ချမ်းသာနှင့်ကောင်းစွာကုန်လုံးပြည့်စုံခြင်းတို့တန်တမင်ကိနောထိုသီလအကျင့်နှင့်မလင်ပုံသေးပြည့်စုံလေသောတတတံအကျင့်ကောင်းမှုသီလဝဖြင့်ညာပုဂ္ဂိုလ်တတဝအမြအားဥပနာမေတိမှန်စွာမျက်မှောက်ကရောက်စေတတ်၏ဥပနာမေတိသီလနှင့်ပြည့်စုံကြတဲ့ပုဂ္ဂိုလ်များမှာမှန်စွာမျက်မှောက်ကရောက်စေတတ်၏အဝဟတိ သီလနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်များမှမရောက်ရောက်အောင်ရွတ်ဆောင်ပို့ပေးတတ်ပါပေ၏သီလနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်များမှတော့ဖြင့်အဲဒီမှာလူချမ်းသာကိုလိုချင်နေဆိုရင်လည်းပဲလူချမ်းသာကိုရနိုင်တယ်နတ်ချမ်းသာကိုလိုချင်နေဆိုရင်လည်းပဲအဲဒီပုဂ္ဂိုလ်ကနတ်ချမ်းသာရောမရနိုင်ဘူးလားတကယ်လို့နိဗ္ဗာန်ချမ်းသာတိအောင်ရခြင်းမလဲဆိုရင်လည်းပဲဒီပုဂ္ဂိုလ်ဟာနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့ အကျင့်တရားတွေကိုသီလအခြေခံပြီးတော့ကျင့်ကြံပွားများအထောက်သွားမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်နိဗ္ဗာန်ချမ်းသာထိအောင်မရနိုင်ပေဘူးလားရနိုင်တယ်အဲ့တော့သီလအခြေခံပြီးတော့ဘုန်းကြီးတို့ယောဂီများကျင့်ကြံပွားများအထောက်မယ်ဆိုရင်ပေါ့လေနတ်ရသုပတိတို့ရနိုင်ပုံလေးတွေလည်းရှိသေးတယ်ဘုန်းကြီးတို့သီလကိုတနေ့ညတစ်ချိန်လောက်ညသီလတရားတွေဥပုသီလလေးစောင့်တည်စောင့်ထင်းရတာနဲ့ နတ်ကသူပတိရောက်ပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ခန္ဓာလက်ကြတော့ကိလေသာအသောကုန်ကမ်းပြီးတော့ယဟန္တာဖြစ်သွားတဲ့တာရကလေးရှိပါတယ်ဒီကဘာကပြန်ပြီးတော့ရေတွက်တဲ့အခါကျလို့ရှိရင်60တကဘာအထက်မှာဝိပဿနာမြတ်စွာဘုရားလက်ထက်တော်ခန္ဓာလက်တုံးကဗန္ဓုမတိဆိုတဲ့နေပြည်တော်ကြီးအဲ့ဒီနေပြည်တော်ကြီးမှာရှိကြတဲ့မင်းနဲ့ပြည်သူအားလုံးမူကြီးမရသေနာပိမဆပြီးတော့တထေသေးကျွယ်ကုံသွဲလဲလို့စသည်မကြမ်း အာလုံသောပုဂ္ဂိုလ်ပေါင်းတွေဟာဥပုပ်နှစ်ရောက်တိုင်းရောက်တိုင်းဥပုပ်သီလဆောက်တည်ကြတယ်။အဲလိုသူတဲ့ငါနေအပြင်ဥပုပ်သီလဆောက်တည်ကြတယ်။ထိုကရှိခါကကုသိုလ်ကံနေခဲ့တဲ့ဆင်းရဲနွမ်းပါတဲ့မိန်းကလေးတယောက်ဟာဩမင်းနဲ့တကွအာလုံတိုင်းတို့ပြည်သားပြီအယုတ်အလအမြင်မရွေးအနေအချင်းအာလုံဥပုပ်သီလဆောက်တည်ဆောင်ထိပ်ပြီးတော့နေကြတယ်။ဒီလိုဥပုပ်ဆောက်တည်ဆောင်သိခြင်းဟာခုဘဝရောနောင်ဘဝပါချမ်းသာအကျိုးကိုရဖို့ရလို့တာ။ ဒီလိုဥပုပ်ဘိုးစောင့်တိစောင့်တိနေတာနေကြတာဖြစ်လိမ့်မယ်ဒီတော့ငါလည်းပဲတတ်နိုင်တဲ့မြအနေအားဖြင့်ဒီဥပုပ်သီလလေးကိုတစ်ချိန်ညတော့ပြင်ငါကြိုးစားပြီးတော့ဆောင်သုံးမယ်ဆိုပြီးတော့အဲ့ဒီမှာသီလလေးတစ်ချိန်စောင့်တိစောင့်ထုံးခဲ့တယ်အဲ့ဒီစောင့်တိစောင့်တင်းငယ်တဲ့သီလတစ်ချိန်စောင့်တိစောင့်တင်းငယ်တဲ့ကုသိုလ်ကြောင့်ဒီဒီချမ်းမဲ့မှာ60တကဘာတိုင်တိုင်အပယ်မလားပဲနဲ့လူပြည်နတ်ပြည်မှားတာချမ်းသာအမျိုးမျိုးကြီးခံစားစံစားပြီးတော့နေရတယ် ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးပွင့်တွန်းပေါ်ပေါက်တော်မူလာတဲ့အခါကျတော့အမျိုးကောင်းသမီးလေးဖြစ်ပြီးတော့ခုနှစ်နှစ်သမီးအရွယ်မှာပဲမြတ်စွာဘုရားရှင်ရဲ့သာသနာတော်မှာဘိက္ခုနီမပြုပြီးတော့တရားတွေအားထုတ်လိုက်တာဧကုပောတထာဆိုတဲ့အမည်နဲ့ယဟန္တာထေရီမာလေးဖြစ်တော်မူတယ်။ဘာဖြစ်သွားပါလိမ့်မလဲနော်။ဒီနာလေးတစ်ချိန်မြတ်သောတိဆောင်ထိန်မှုတဲ့ကုသိုလ်နေနော်။အဲ့ဒီကုသိုလ်ကြီးဟာဘုန်းကြီးတို့နတ်ရွာသူပတိကိုလည်းပဲမရောက်နိုင်ဘူးလား။ နတ်ရွာဒုက္ခတိတို့ရောက်နေတယ်လို့နိဗ္ဗာန်ချမ်းသာကိုရောမရနိုင်ပေဘူးလားကဲဥပုပ်ကိုလေးဘုန်းကြီးတို့တစ်ချိန်မပြောနဲ့နေ့တစ်ဝက်လောက်ဥပုပ်လေးစောက်တည်စောက်ထင်းရရင်လည်းပဲအဲ့ဒီကုသိုလ်ရဲ့အကျိုးကြီးမရနိုင်ဘူးလားရနိုင်တယ်ဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်ကြီးလက်ထက်တော့ကံကနာတော်ကတိရိပရိဝါဒဆိုတဲ့တထေးကြီးရဲ့ကျွန်အမှုလုပ်တရားဟာအာလုံးတော့တထေးကြီးနဲ့တကွာအာလုံးရှိကြတဲ့ဂျွန်နေအိန္ဒုအိန္ဒာနေဥပုပ်ပြီးလာစောက်တည်ကြတယ်သူကတော့မသိလို့အလုတ်သွားလို့ ညနေကျမှအလောက်ကပြန်လာတဲ့ခါကျတော့အင်းလူအိမ်သားတွေအလုပ်သိစိတ်ငြိမ်သက်နေတယ်ဘာလို့ကြပါလဲလို့မေးလိုက်တော့ဥပုသီလစောက်တည်ဆောင်ထိုင်နေဆိုတော့သူ့အတွက်ချန်တားတဲ့ဓမင်းလေးကျွေးတယ်သူမစားတော့အဲလိုမစားတော့မစားဘဲနဲ့သူလည်းပဲဒီလိုဥပုသ်စောက်တည်ဆောင်ထိုင်လို့ရသလားဆိုတော့ဒီဓမင်းမစားဘဲနဲ့စောက်တည်မယ်ဆိုရင်နေ့တစ်ဝက်ဥပုသ်ရတယ်ဆိုတော့ဒီလိုဆိုရင်သူလည်းစောက်တည်မယ်ဆိုပြီးစောက်တည်တာနေ့တစ်ဝက်ဥပုသ်ဒီလာလေးစောက်တည်ပြီးတော့အဲ့ဒီမှာနေလိုက်တာမနေ့တည်းကဘာစားမှမရှိဘူးတဏီကုံအလုပ်လုပ်လာတဲ့ခါကလည်းကြတော့ အစံမရှိတော့ညကြတော့တခါနဲ့လိနာယောဂါထလိနာယောဂါထတဲ့အခါမှာလည်းပဲတတိကြီးကနေပြီးတော့ဟိုမှာသတုမရုတို့ပြာရေးတို့ပေးပါလေသူများလို့တနေ့လုံးတောင်မစောင့်နိုင်ဘူးနေ့တစ်ပတ်ကလေးစောင့်ရတာဒါတော့မစားတော့ဘူးသိကျင်တာသိပါစီတော့ဆိုပြီးတော့အဲဒီမှာမစားဘဲနဲ့အသက်ကိုအသိခံပြီးတော့တခါလေဥပုသီလကိုစင်ကြင်အောင်ဆောင်သိမ်းသွားတဲ့အခါကလည်းကြတော့အဲဒီ ကျွန်အမှုလို့ဖြစ်တဲ့ပုဂ္ဂိုလ်ဟာနိတဝက်လေးစောက်တည်စောင့်ထင်းရတဲ့သီလလေးကနေပြီးတော့ဘယ်ထိအောင်ကြိုးပေးလဲဆိုရင်နတ်ရွာသူတိထိအောင်အကျိုးမပေးဘူးလားဗျာဒါကြောင့်အပမတ္တသီလတအပမတ္တသီလတမဟာတံဝိဝိတံဖလံတမ္ပတအတ္တကာမေနာရခိတံရခိတံခိနမုဒ္ဓမံအပမတ္တသာနိငယ်သီလနေတဝဲများဆောင်ထိတ်အပ်သောသီလတဆောင်သိခြင်းရမြတ်သီလ၏ မဟာတံရေတွက်မကုန်းကောင်းကုန်းနဲ့သာလွန်ကြည်မြတ်သောဝိဝိမဟာတံရေတွက်မကုန်းကောင်းကုန်းနဲ့သာလွန်ကြည်မြတ်သောမဟာတံဗလံအမျိုးမျိုးဖုံဖုံကောင်းဂျိုတုအစုံစုံကုန်တပတံကောင်းစွာထင်မြင်တွေ့မြင်သိရှိသည်ဖြစ်၍အတ္တကာမေနလောကီလောကုတ္တရာမင်္ဂလာဒုက္ခအဝါဝါကိုတောင်းတလူလာမျိုးကောင်းသာအမျိုးကောင်းသမီးသည် သီလမုဒ္ဓမဖယားယဟန္တာသူတော်စွာတို့ကျင့်လာလမ်းကြောင်းကောင်းမြတ်ပေလာကောင်းမြတ်ပေလာမြတ်သီလကိုရခိတံမကြိုးမပေါင်မပြောင်းမကြရအောင်လေးစားကြည်သာဖြည့်ခြင်းစောင့်ထိန်အပ်ပါပေတော်တည်းဒီနေ့လုံးမစောင့်နိုင်လို့နေ့တဝက်လေးစောင့်ထိန်ပြီးတော့ ဒီသီလလေးကိုစင်ကြင်အောင်စောင့်တည်ဆောင်ထိန်သွားတဲ့အတွက်ကြောင့်မို့တည်တည်ချမဲ့မှာနတ်ရသုပတိတို့မရောက်နိုင်ပေဘူးလားဗျာနတ်ရသုပတိရောက်နိုင်တယ်ဒါကြောင့်မို့သီလဘုရားရှင်ကိုတော်မြတ်ကြီးများကိုတော်တိုင်းသီလကိုချီးမွမ်းတော်မူခဲ့တယ်ဒီသီလရဲ့ယနာသီလစင်ကြယ်တဲ့ပုဂ္ဂိုလ်ရဲ့ကောင်းတဲ့ရင်တွေဟာလေမဆန့်ဘဝပြန့်နှံ့ပြီးတော့လေညာလေအောင် အကုန်လုံးပြန့်နှံ့ပြီးတော့အနတ်နေဟာသီလယနတ်နေဟာကြိုင်လိုက်နေတဲ့နတ်ပုပ်ပိကံတော်ပฏิဝါဒမိတိနတ်သန္တနာကတရမန္လိကဝါတပင်စာကံတော်ပฏิဝါဒမိတိသဗ္ဗတိတာတပုရိသောဘဝယတိဘုဗ္ဗကံတော်ပန်းတော်ဤယနတ်သည်ဘုဗ္ဗကံတော်ပန်းတော်ဤနတ်သည်ပฏิဝါဒံလေးညာသောနတ်ဧတိမကြိုင်လှိုင် ပန်းတို့ရဲ့ယနဟာဘုန်းကြီးတို့ယောဂီများလေးတင်လေးညာကိုအနတ်နေကြိုင်မမလားဗျာလေအောက်မှာသာမွေးတယ်ကြိုင်လှိုင်တယ်ဇန္တနာဝါသန္တကုပန်းယနတိ၎င်းတဂရံဝါတောင်းဇလပန်းယနတိ၎င်းမဏိကဝါကျေယုံစပဲယနတိ၎င်းပฏิဝါဒံလေးညာတို့နဧတိမကြိုင်နိုင်အမတမမွေးပါတယ်ဆိုတဲ့ဘုန်းကြီးတို့သန္တကူနတ်တွေ တောင်တလပန်းနတ်တွေကြေယုံစပဲနတ်တွေဟာလေးညလေးထက်ကိုယနတ်နေကြိုင်လိုက်မှမလားမကြိုင်လိုက်ဘူးတဲ့တတံသူတော်ကောင်းတို့ဤဂန္ဓောစာသီလစာသောဂုံကျေးဇူးဟူသောအနတ်ဒီတာလျင်ပฏิဝါတံလေးညာတို့ဣတိကြိုင်နိုင်ပါ၏သူတော်ကောင်းတို့ရဲ့သီလယနံ့ကတော့ဖြင့်ဘုန်းကြီးတို့ယောဂီများလေးအောက်တင်မဟုတ်ဘူးလေးညာထိအောင်ရောမကြိုင်နိုင်ဘူးလားဗျာဒါကြောင့်မို့သူတော်ကောင်းတို့ရဲ့ ဒီသီလတွေကိုစောင့်တည်ဆောင်ထိန်ထားတဲ့ပုဂ္ဂိုလ်ဟာသူ့ရဲ့ကောင်းတဲ့ရင်ဂုဏ်တွေဟာမဆန့်ဘဝပြန့်နှံပြီးတော့အထက်အောက်လေးညာလေးအောက်ကျိုင်နိုင်ပြီးတော့မနေပေဘူးလားဗျာဒါကြောင့်တပ္ပတိတာခသိတော်ရမျက်နှာတို့တို့တပ္ပုရိတာသူတော်ကောင်းတို့ဤသီလယနံ့သည်ပရိပရိဝါယတိကြိုင်နိုင်ပါ၏သူတော်ကောင်းတို့ရဲ့ယနံ့ဟာလေးညာမှလည်းပဲကြိုင်နေလေးအောက်မှလည်းပဲကြိုင်နေအထက်မှလည်းပဲကြိုင်နေအောက်မှရောမကြိုင်နိုင်ပေဘူးလား ဒါကိုဘုန်းကြီးတို့ယေရှုရှင်ဆရာတော်ဘုရားကြီးကနေပြီးတော့ဒီမှာသံပုတ်လင်္ကာလေးရေးထားတယ်လေဒါလေးကိုစုကြည့်လိုက်ရအောင်သီလယနံမွေးပြန့်ကြင်စွာသီလစင်တိုင်းရှူတိုင်းလှပါသီလဆောင်ညာမလားပေရွာသီလ ညသီလာစိတ်ချကိုဝေယာဒါဘုန်းကြီးတို့ယောဂီများဟာသီလဟာမိမိတို့အတွက်တကယ့်ကိုအားကိုးရာကြီးမဖြစ်ပေဘူးလားတကယ်ကိုအားကိုးလိုက်တဲ့သီလတရားတဲ့တကယ်လို့လူဘဝလူချမ်းသာရခြင်းရင်လည်းပဲသီလကိုပဲစောင့်ဟုတ်တယ်မလားနတ်ဘဝနတ်ချမ်းသာကိုရခြင်းနဲ့ဆိုရင်လည်းပဲဘာကိုစောင့်ရမလဲ တကယ်လို့နိဗ္ဗာန်ချမ်းသာကိုရကျင်မာတယ်ဆိုရင်လည်းပဲဒီသီလကိုစင်ကြယ်အောင်မဆောင်ရပေဘူးလားဒါလို့စောင့်ရှောက်တဲ့အခါကလည်းမျိုးမှဘုန်းကြီးတို့ယောဂီများဟောဒီသီလတရားလေးကိုစောင့်ရှောက်ပြီးဆိုရင်ကတော့ဖြင့်မိမိသီလကိုတကယ်မကြိုးမပေါက်မပြောင်မကြမ်းရအောင်ရိုးရိုးသေးသေးစောင့်ရှောက်ဖို့ရမလိုဘူးလားဗျာရိုးရိုးသေးသေးစောင့်ရှောက်ဖို့ရလိုတယ်ခွန်ကြီးတို့စစ်သားများတိုင်းပြည်အတွက်အသက်ကိုမလုပ်ရလဲဆွန့်လွတ်ကြရတယ် မိမိတိုင်းပြည်ကိုချစ်တဲ့ပုဂ္ဂိုလ်ဟာတိုင်းပြည်အတွက်မိမိအသက်ကိုဆွန့်လွတ်ကြဟိုရင့်မှဆိုတဲ့တရဝံဟာလည်းပဲသူ့ရဲ့ဥလေးအတွက်ဘေးရန်အန္တရာယ်တွေကင်းရှင်းအောင်အဲ့ဒီဥနာမှာလာပြီးတော့အန္တရာယ်ပေးမဲ့ပုဂ္ဂိုလ်လာပြီးဆိုရင်လည်းပဲဥအတွက်သူ့ရဲ့အသက်ကိုအသေးခံပြီးတော့စောင့်ရှောက်တယ်ဇာမဏီဆိုတဲ့သားကောင်းဟာလည်းပဲသူ့ရဲ့ညီဆံပြန်အတွက် ဘယ်လိုຫນွယ်ဘယ်လိုညှိနဲ့ဘယ်လိုဟာနဲ့ညှိနေနေဘယ်နေရာမှမသွားဘူးသူ့အမီးလေးအလှပြတ်သွားမှဆိုရဲအတွက်ကြောင့်မို့အသက်ကိုအသေးခံပြီးတော့သူ့ရဲ့အမီးကိုစောင့်ရှောက်တယ်ဟောလို့တရားဘာဝနာတွေပွားများအားထုတ်နေတဲ့ယဟန်တော်မြတ်မှာလေးပဲမိမိရဲ့သီလနဲ့ပတ်သက်နိုင်အသက်ကိုယ်သာသိခြင်းသိပါစေမစောင့်ရှောက်သင့်ပေဘူးလားဗျာတကယ်လို့မိမိဟာသီလမစင်ကြယ်ဘူးဆိုရင်မိမိလူချင်းနဲ့တရားအသိဉာဏ်ဓုတွေရနိုင်ပါမလားအလုံးအမျိုးကောင်းတာအမျိုးကောင်းတမဟုတ်ကြီးများ ဘာကြောင့်လဲဆိုတော့ဒီသီလမှမပြည့်စုံလို့ရှိရင်မိမိလူကျင်တဲ့တရားအသိဉာဏ်တွေရနိုင်ပါမလားဘယ်လိုမှမရနိုင်ဘူးသီလကိုတကယ်ကိုစောင့်ရှောက်တဲ့နဲ့ဒါကြောင့်ဒီမှာကျမ်းဂန်များမှာမိမိရဲ့ကိုယ်လက်အင်္ဂါကိုအလိုရှိတဲ့ပုဂ္ဂိုလ်များဟာမိမိရဲ့ပစ္စည်းဥစ္စာကိုစွန့်ရတယ်တဲ့ဒဏ္ဍစစေအင်္ဂါရခံတဲ့အင်္ဂါစစေယဇီဝိတံ သတ္တမရခမနောတုတပ္ပံတပ္ပံစစေယပန္တိတောအင်္ဂံအင်္ဂံမျက်စေနာနာအင်္ဂါခြေလက်ကိုရခံစောင့်ရှောက်သောပုဂ္ဂိုလ်သည်ဒဏံပစ္စည်းဥစ္စာကိုစစေစွန့်နိုင်ရ၏မိမိရဲ့အင်မျက်မျက်စိနာနာအင်္ဂါခြေလက်ကိုစောင့်ရှောက်တဲ့ပုဂ္ဂိုလ်ဟာပစ္စည်းဥစ္စာကိုမလိုရမှာလေဥမာအဖြစ်မိမိမှာမျက်စိမကောင်းဘူးမျက်စိအခြေအနေမကောင်းလို့ဆရာဝန်ပြ ဇံဝင်ပြတဲ့အခါကာလကျတော့ဇံဝင်ကနေပြီးတော့ဟာခမည်းမျက်စိကတော့မခွဲလို့ရှိရင်မျက်စိဘလို့မှကောင်းတဲ့ဇာအကြောင်းမရှိဘူးဆိုရင်မိမိမျက်စိကောင်းဖို့အတွက်မိမိရဲ့ငွေကြေးမစွန့်ရပေဘူးလားဟာမျက်စိခွဲလို့မိမိမှာဘလောက်ကုန်မဲ9000မဲကုန်မဲတသိန်းကုန်မဲဆိုရင်လည်းပဲမိမိပစ္စည်းကိုအပြည့်ခံမှလားပစ္စည်းစွန့်မှလားဒီဒါကြောင့်အင်းအင်္ဂါမျက်စိနာနာအင်္ဂါချင်းလက်ကိုယ်ရဲ့ကံစောင့်ရှောက်သောပုဂ္ဂိုလ်သည်ဒါနပစ္စည်းဥစ္စာကိုစားစေစွန့်နိုင်ရ၏ ဇီဝိတံအသက်ကိုရခရကံတော်ဆောင်လျှောက်တော်သူသည်အင်္ဂံမျက်စိနာနာအင်္ဂါခြေလက်ကိုစစေရစွန့်နိုင်ရ၏မိမိရဲ့အသက်ကိုမသိအောင်ဆောင်လျှောက်တဲ့ပုဂ္ဂိုလ်ဟာလည်းပဲတကယ်လို့ကိုယ်လက်အင်္ဂါတွေစွန့်သိရင်မစွန့်ရပေဘူးလားဥမာအားဖြင့်မိမိတို့စီကြိုယောဂါရှိနေတဲ့ပုဂ္ဂိုလ်တယောက်ခြေတော်မှာဖြစ်စေလက်မှာဖြစ်စေအနာတစ်ခုခုရပြီဆိုရင်အဲ့ဒီအနာကိုပြောင်းအောင်ကုလို့ရပါမလား အဲ့လိုမရတဲ့အခါကျတော့ဒီအနာကတပြေးပြေးလိုက်စားလိုက်စားပြီးတော့နောက်ဆုံးအသက်ထိအောင်အန္တရာယ်မပေးနိုင်ဘူးလားကဲဒီတော့အသက်ကိုအန္တရာယ်အပေးခံမလားအဲ့ဒီခြေလက်ကိုမဖြတ်ရမလားခြေလက်ဖြတ်ရင်ဖြတ်သိရင်ဖြတ်ရမယ်ဘုန်းကြီးတို့ဒီမှာယောဂမြန်ရပြီဆိုရင်လေအဲ့ဒီမှာလက်ဖြတ်ရတာတွေခြေဖြတ်ရတာတွေမရှိပေဘူးလားအသက်ကိုအန္တရာယ်ပေးမှဆိုတဲ့အတွက်ကြောင့်မို့လက်ခြေကိုဖြတ်ရတယ်ဒါကြောင့်အသက်ကိုအလိုရှိရင်ခြေလက်အင်္ဂါကိုမစွန့်ရပေဘူးလားနော် နောက်တခါတတ္တမသီလခေါ်တဲ့သူတော်ကောင်းတရားကိုရခမနောစောက်ရှောက်သောဗာဏိတော်သိလိမ္မာဉာဏ်ပညာနှင့်ပြည့်စုံသောမျိုးကောင်းသားမျိုးကောင်းသမီးသည်တဗံလုံးစုံသောဥစ္စာပစ္စည်းနှင့်အခြေအင်္ဂါခြေလည်းမိမိရဲ့အသက်ကိုစသည်ရာဆွန့်လွတ်ရ၏တကယ်လို့မိမိဟာသီလကိုသာတကယ်မိမိကမြတ်မြတ်နိုးနိုးနဲ့စောင့်ရှောက်မယ်ဆိုပါရင်အသက်ကိုအသေးခံသိရင်လည်းပဲမခံရပေဘူးလားဗျာ အဲ့လိုပဲဘုန်းကြီးတို့ယဟန်တော်များဟာတိလအတွက်မိမိအသက်ကိုစွန့်သင့်ရင်မလုပ်ရမလဲဘုန်းကြီးတို့ဟိုတိဟိုကျွန်းမှာယဟန်တော်လေးတပါးယဟန်တော်လေးတပါးဟာဒီလိုပဲစွန့်ခံကြွတဲ့ခါကဏ္ဍကြတော့ခိုးသားဓမြတွေကခိုးသားဓမြတွေကနေပြီးတော့ဒီနေရာမှာတထေတကြွေတွေသွားကြလာကြမယ့်နေရာဖြစ်တဲ့ဆိုပြီးတော့လူကြရဲကြတိုက်ကြခဲကြမှုရန်စောင့်ရှောက်နေကြစောင့်နေကြအဲ့ဒီအချိန်မှာယဟန်တော်လေးကဖြန့်လာတဲ့ခါကဏ္ဍကြတော့ဒီဟန်တော်လေးတွေ့သွားတယ် ယဟန်တော်လေးတွေ့သွားတဲ့အခါကျတော့ကိုသားရမြကြီးကဟာဒီတိုင်းသာဆိုရင်ဒီယဟန်ကိုငါတို့အလှုပ်ပေးလိုက်လို့ရှိရင်ရှေ့ရောက်တဲ့အခါကျတော့လူတွေကိုပြောလိမ့်မယ်ရှေ့မှာကိုသားရမြကြီးစောင့်ဆိုင်နေတယ်ဆိုဘယ်သူမှလည်းလာမှာမဟုတ်ဘူးမိမိတို့မှလည်းအန္တရာယ်ကြားရောက်နိုင်တယ်အဲ့တော့ဒီကိုယ်တော်ရှေ့သွားခံလို့မပြေဘူးဒီကိုယ်တော်တော့ဒီနေ့ဖန့်ချုပ်ထားမှပဲဆိုပြီးတော့အဲ့ဒီမှာတစ်ပင်တပင်နှံကိုခံနဲ့ထိုင်ပြီးတော့နွယ်ကျိုးနဲ့ပတ်ပြီးတော့တုတ်ထားလိုက်အဲ့လိုနွယ်ကျိုးနဲ့ပတ်ပြီးတုတ်ထားပြီးတော့အဲ့ဒီမှာကိုယ်တော်ရမြတွေကနေပြီးတော့ဒီကံနဲ့ရှင်နှံသွားပြီးတုတ်ပြီးစောင့်ပြီးတော့ဒီကံနဲ့ကိုယူတိုက်ခိုက်လူရကြ မကြံမီမှာပဲတောမီလောင်တဲ့ခါကာလကြတော့အဲ့ဒီမှာယဟန်တော်လေးတောမီခါလာဒါပေမဲ့လို့မိမိဟာကိုတိလကိုသာဂယုမဆိုင်ဖင်းနဲ့ဟောဒီຫນွေကျိုးကိုယုံပြီးတော့ဖြတ်မယ်ဆိုရင်လည်းပဲຫນွေကျိုးဟာပြတ်ပြီးတော့မိမိရဲ့ကိုမလွတ်နိုင်မေဘူးလားဗျာတို့မဟုတ်ຫນွေကျိုးကအမြင့်ကနေပြီးတော့ကျွတ်ပြီးတော့လည်းပဲမိမိရဲ့ခန္ဓာကိုယ်ဟောဒီမိဘကနေမလွတ်နိုင်ပေဘူးလား ဒါပေမဲ့လို့အဲဒီလိုစိတ်ရှင်ပြီးတော့နေတဲ့ຫນွေကျိုးကိုຫນွေကိုဖြတ်မယ်ဆိုရင်ယဟန်တော်များမှာအပြစ်အဘမသိမိဘူးလားအဲလိုအပြစ်အဘလေးသိမှကိုဆိုရင်တဲ့အတွက်မိမိသီလရေးကျိုးပေါက်မစင်မကြဲဖြစ်သွားမှဆိုတဲ့အတွက်ကြောင့်မို့သီလကိုယူသေးတဲ့အတွက်ကြောင့်အသက်အသေးခံပြီးတော့အဲ့ဒီနေရာကမိဘကမရှောင်မကွင်းတော့ပဲမလွန်မလွတ်အောင်မယုံတော့ပဲနဲ့အဲ့ဒီမှာထိုင်ပြီးတော့ တတိပဒံဝိပဿနာတရားတွေကိုသာဆက်လက်ပြီးတော့ရှုပွားအားထုတ်နေတယ်ဒီလိုရှုပွားအားထုတ်ရင်းနဲ့အဲ့ဒီမှာမိကကုလာပြီးမိလောင်လာကိုတော်လေးယဟန္တာလည်းဖြစ်ပြိဋိဘံလည်းစံသွားတယ်သုတိသမတိတိတဲ့ဘာသမတိတိတဲ့လေယဟန္တာလည်းဖြစ်သွားတယ်ပြိဋိဘံလည်းစံသွားတယ်ဒါတိလအတွက်ဘာကိုစွန့်တာလဲအသက်ကိုစွန့်တာဘုန်းကြီးတို့ယောဂီများတကယ်လို့ဘုန်းကြီးတို့တိလကိုတကယ်ယူသေးတယ်ဆိုရင်တိလကလည်းမိမိကိုပြန်ပြီးတော့မစောင့်ရှောက်ဘူးလား သီလကလည်းတကံပြန်ပြီးတော့စောင့်ရှောက်တဲ့ဘုန်းကြီးတို့တာရကရှိတယ်။သင်ဟိုကျွန်းမှာပဲဘုန်းကြီးတို့ယောဂီများအဲ့ဒီသင်ဟိုကျွန်းမှာဥမတကတယောက်ဟာပိလင်ကဗုဒ္ဓရခိတာဆိုတဲ့မထေထံကနေပြီးတော့ဥပုသ္တိလခံယူဆောက်တည်သွားတယ်နန်းနဲ့စောစောလေးပေါ့။အဲ့လိုနန်းနဲ့စောစောလေးဥပုသ္တိလခံယူဆောက်တည်ပြီးတော့နွားပြောက်တဲ့အတွက်ကြောင့်မို့သူနွားရင်လက်ပတ်ရှာတယ်တောထဲမှာတတော်ဝင်တတော်ထွက်တတော်ဆင်းတတော်တက်လက်ပတ်ရှာ။ လက်မရှာရင်ကနေပြီးတော့တောင်ပေါ်တနေရာရောက်တဲ့အခါကျတော့အဲ့ဒီမှာလက်ရှာနေစဉ်မှာပဲတောကြီးမွေစပကြီးမွေကြီးတကောင်ကလာတဲ့ပြီးတော့အဲ့ဒီနွားပြောက်ရှာတဲ့တကာဥပဒကာကိုတခါလဲခြေတော့ကိုပတ်တယ်သူ့ရဲ့မွေကနေပြီးတော့ခြေသလုံးကိုတခါလာပြီးတော့ရစ်ပတ်တယ်အဲ့လိုရစ်ပတ်ထားတဲ့အခါကလည်းကြတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့အပေါ်ကိုတက်လာပြီးရစ်အဲ့ဒီအချိန်မှာဒီဥပဒကာရဲ့လက်ထဲမှာနွားပြောက်ရှာဖို့ရန်လာတဲ့အတွက်ကြောင့်မို့သူ့မှာပက်ခုတ်ကြီးလည်းပါတယ် မှန်လာတဲ့အတွက်ကြောင့်မို့သူ့စိတ်ထဲမှာဘဲကိုနဲ့ခုတ်ပင်းလိုက်ရရင်ကောင်းမှာပဲလို့ဒီလိုစိတ်ထဲမှာဖြစ်တယ်ဒါပေမဲ့လို့ဘဲကိုကိုတကာတဲ့မြောက်ရွယ်ပြီးကမှသူဘုရားရကိတမထေထံကနေပြီးတော့နန်းနဲ့စောစောသီလစောက်တည်ခဲ့တာလေးကိုသွားတတိယပြီးတော့အဲ့ဒီမှာမိမိရဲ့အသက်တာသိခြင်းသိပလိစီတော့မိမိစောက်တည်ဆောင်ထိထားတဲ့သီလကိုအပြတ်မခံနိုင်တော့အပြတ်မခံနိုင်တော့ဘူးဆိုပြီးတော့အဲ့ဒီမှာပါလာတဲ့ဒီဘဲကိုကိုတကာတဲ့ဘေးကိုလွှင့်ပလိုက်တာ အဲ့ဒီလွတ်လိုက်တဲ့အချိန်ကြတော့မှအဲ့ဒီဗဇမကြီးငွေကြီးဟာလည်းပဲသူ့ကိုပတ်ထားရကနေပြီးတော့ဖြီးပြီးတော့တခါနဲ့တိုးတဲ့ကိုဝင်သွားတယ်ရှော့ဆိုတိုးတဲ့ဝင်သွားတယ်အဲ့ဒါသီလကနေပြီးတော့ဘေးရန်အန္တရာယ်တွေမစောင့်ရှောက်ပေးဘူးလားဗျာဒီသီလကနေစောင့်ရှောက်ပေးတာဒါကြောင့်ဘုန်းကြီးတို့ယောဂီများဒီမိမိတို့စောင့်တင်းစောင့်တည်ထားတဲ့သီလတရားတွေဟာမိမိတို့အတွင်မိခိုတိုက်သလားမမိခိုတိုက်ဘူးလားဗျာတိတ်ကိုမိခိုတိုက်တဲ့တရားတွေမိခိုတိုက်တဲ့ သီလတရားပဲဘုန်းကြီးတို့ယောဂီများဒါကြောင့်မို့ဒီသီလကိုသာမိကိုပြီးတော့ထားမယ်ဆိုရင်အဲ့ဒီအမိကိုရှိတဲ့ပုဂ္ဂိုလ်ဟာနတ်ရွာဒုက္ခတိတို့လည်းပဲလာရောက်နိုင်တယ်နိဗ္ဗာန်ချမ်းသာကိုလည်းပဲမရနိုင်ပေဘူးလားအေးဒါကြောင့်မို့တက္ကရောဟနာသောပါဏအညာသီလံတမန်ကုတောဒွါရဝပဏနိဗ္ဗာန်နဂရတပဝေတနေသီလတမန်၅ရှိ90တွဲတွဲအဝဝကျင့်ဝတ်သီလနဲ့ သာသာဂုံဤစုံဤတူမြသောအညာချာတပတ်သောတေကရောဟဏသောပဏ္ဏနတ္တိ၆တန်တယံအကြောင်းဆောင်တန်လေကားကောင်းသည်ကုတောအာဒီလဲ့လေရှားကြံအမှန်တိတိအပေမှလျင်ရှိနိုင်ပါတော့အာနီဟောဒီသီလတရားဟာနံ့ရသုကတိရောက်ဖို့ရာအတွက်အာကိုတိုက်တဲ့တရားလားအာမကိုတိုက်တဲ့တရားလား ဥပုသ္တိနာလေးကိုတစ်နေ့တစ်ချိန်တစ်ခါလေးလောက်စောင့်တည်ဆောင်ထင်းလျရတဲ့နတ်ရွာသူဂတိတို့လည်းမရောက်နိုင်ပေဘူးလားနေတဝရလေးစောင့်တည်ဆောင်ထင်းလျရတဲ့နတ်ရွာသူဂတိတို့မရောက်နိုင်ပေဘူးလားဒါကြောင့်ဒီမှာဟောတဲ့ဥပုသ္တိနာသီလတရားတွေဟာမိမိအတွက်အကူတိုက်တဲ့တရားဒါရင်လားဆိုတော့ဒွါရဝပန္နနိဗ္ဗာန်နဂရတပဝေတနိနိဗ္ဗာန်ဝါနတဏကိလေသာကင်နိဗ္ဗာန်အမိကိုရွှေပြည်တော်ကြီးတို့ နိဗ္ဗာန်နဂရတံဝါနတနာကိလေသာကင်နိဗ္ဗာန်မိကိုရွှေပြည်တော်ကြီးသို့ဘဝေတန်နှင့်အေးမြကြည်တန်တော်လာဝင်ရောက်ခြင်းသည်သွားရပေါ်လာဝင်ရောက်ခြင်း၌ဒွါရဝပါဏာထွက်ဝင်ရာကြောင်းတကားကောင်းသည်နီကုတော်အာတိလှဲ့လဲသွားလာရှာကြံပါလိဧကံတိတိမတိမတွေ့နိုင်တော့သည်သာလျင်သည်နိဗ္ဗာန်ကိုဝင်ဖို့ရာအတွက်တဏှာကင်းရာဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ဖို့ရာအတွက်ဟောဒီသီလတရားကြီးဟာ တကယ့်တကားပေါက်ကြီးနဲ့တူတယ်တဲ့ဘုန်းကြီးတို့ဓမ္မယုံကြီးထဲမှာဝင်တော့မယ်ထွက်တော့မယ်ဆိုရင်တကားပေါက်ကြီးပိတ်ထားရင်ဝင်လို့ရပါမလားအေးတကားပေါက်ကြီးဖွင့်ထားမှဝင်လို့ရတယ်ဟောဒီသီလဆိုတဲ့တကားကြီးပွင့်နေတယ်သီလပြည့်စုံနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာနိဗ္ဗာန်ဆိုတဲ့ဆင်းရဲခတ်သိမ်းခြင်းနဲ့နိဗ္ဗာန်ကိုလည်းပဲမျက်မှောက်မပြုတ်နိုင်ပေဘူးလားဗျာဒါကြောင့်မို့ဟောဒီသီလတရားဟာနတ်ရော၆တန်တို့တရားအတွက်လှစ်ဆောင်တန်းလေကားကြီးနဲ့တူတယ် ဒီသီလတရားနိဗ္ဗာန်ကိုမျက်မှောက်ပြုဖို့ရန်အတွက်ထွက်ရဝင်ရတကားပေါက်ကြီးနဲ့တူတယ်။ဒါကြောင့်နတ်ပြည်တရားလေကမှန်ဧကမှတ်ကြကျင့်သီလလို့ဒီမှာဆောင်းပုဒ်ကလေးကေတာလေးဆိုမယ်။နတ်ပြည်တရားလေကမှန်ဧကမှတ်ကြကျင့်သီလနိဗ္ဗာန်ဝိညာဉ် တကမံဧကမတ်ကြကျင့်သီလာနတ်ရွာနိဗ္ဗာန်ရောက်ကြောင်းမှန်ဧကမတ်ကြကျင့်သီလာကဲနတ်ရွာသူတိရောက်ခြင်းရင်လည်းပဲဒီသီလာကိုပဲစင်ကြအောင်ဆောင်ထင်း နိဗ္ဗာန်ကိုမျက်မှောက်ပြုကျင်ရင်လည်းပဲသီလကိုစင်ကြင်အောင်ဆောင်ထိန်ပြီးဒီသီလအခြေခံပြီးကျင့်ကြံအားထုတ်နိဗ္ဗာန်ကိုရောမရနိုင်ပေဘူးလားသင်ရနိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများနတ်ရွာသူပတိရောက်ခြင်းလည်းဒီသီလပဲလူချမ်းသာနတ်ချမ်းသာရခြင်းလည်းဒီသီလပဲဆင်းရဲတွေကလွတ်ကျင်နေဆိုရင်လည်းပဲဒီသီလပဲနိဗ္ဗာန်ကိုမျက်မှောက်ပြုကျင်နေဆိုရင်လည်းပဲပါလေဒါကြောင့်မို့ဒီသီလတရားကိုမိမိတို့ရိုးရိုးသေးသေးစင်ကြယ်အောင်မဆောင်ထင်းရပေဘူးလားဘာကြောင့်ဆောင်ထင်းရတာလဲဒီသီလကမိကိုတိုင်းလို့လားမမိကိုတိုင်းလို့လား မိကိုယ်တိုင်လိုဒါကြောင့်ကိုခြင်းပါတိမောက္ခမြတ်သီလမှတ်ကြမိခိုရာလို့ဒီမှာဆောင်းပုဒ်ကလေးဒါလေးဆိုပြီးရင်တရားသိနေကြစို့ပါတိမောက္ခမြတ်သီလမှတ်ကြမိခိုရာပါတိမောက္ခမြတ်သီလမှတ်ကြမိခိုရာ ကျေဆိုလိုက်ဒီပတိမောက္ခသီလဆိုတဲ့ဒီမှာဘုန်းကြီးတို့ယောဂီများ229တွဲသောသီလသိက္ခာပုဒ်တွေဒါတွေဟာမိခိုရမယ့်တရားတွေလူမှုပုံများမှာဆိုရင်မိမိတို့စောင့်ထိန်ထားတဲ့၅ပါးသီလ၈ပါးသီလတွေမိမိတို့အတွက်မိခိုတိုက်သလားမိခိုတိုက်ဘူးလား အဲ့ဒီသီလကိုခြေခံပြီးတော့မိမိတို့ကိုမာသတိပဋ္ဌာန်ဝိပဿနာတရားတွေပွားများမယ်အားထုတ်မယ်ဆိုရင်ဆင်းရဲကသိငြိမ်းတဲ့နိဗ္ဗာန်ထိအောင်မရနိုင်ပေဘူးလားဒါကြောင့်အယံပိဓမ္မောနထကရဏောအယံပိဓမ္မောဤသီလရှိသူဖြစ်ခြင်းသဘောတရားသီလိနာထကရဏောမိကိုအာထာယာကို ပြုတတ်သောတရားတို့မိပါပေ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည် အဝဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းဒီမှာရစုကြ